ုန်းကြီးဟောဖို့စိတ်ကူးထားတာသူထူတဲ့လက္ခဏာဟာဘယ်လိုလဲလို့သူတော်ကောင်းရဲ့အကြောင်းကိုဟောပြမယ်ယောဝေကတိညုကတဝေတိတိရောကလျာဏမိတောတံလှပတ္တိဟောတိဒုက္ခတာတက္ကိစ္စကရောတိကိစ္ဆံတထဝိတံသဗ္ဗုရိတံဝတ္တန္တိ ယောတိရောငကိုမူလတခံရသဖြင့်ဘဝနှောင်နှောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတီထွင်အကျဉ်းပညာရှင်သည်ဝေစင်စစ်ဧကံအမှန်စိတ်ဓာတ်ရိုးဖြောင်းသောအခြင်းကတင်ညူသူတပါတို့ပြုထားအဖူးမြတ်ကျေးဇူးကို အထူးရှိသည်၍သိလေရှိသည်၎င်း ကတဝေဒီသူများပြုအားကျေးဇူးရကိုတတ်သည်၍မှတ်သည်၍ဆက်လက်ရှိသည်၎င်းဟုတ်တော်အဖြစ်၍ဒုက္ခတာမိမိကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖို့ပေါင်းအထီမိကောင်းရှိသည်တန်လပါတိထိုမိကောင်းလည်းအသေးဆွေမြအမြဲမပြားရှိကလေးရှိသည် ဟုတ်တော်အဖြစ်၍ဒုက္ခတာမိမိမျက်မှောက်ဒုက္ခရောက်သဖြင့်ပန့်ထောက်မဲ့မူဆင်းရဲသူဤကိစ္စံစပေါင်းနေရေစေဝါပိလျက်လှုပ်ကြွဲတမှုကိစ္စစုကိုတက္ကိသံကရောတိကိုချင်းသာနာတနာညာလျက်မြတ်စွာဘုံသည်ပြုစုတတ်ပေ၏တထဝီတံဒုက္ကလူကုံအင်းဆုံးလင်းသေဆုံးလင်း စုံလင်းပေသည့်ပညာရှိအပေါင်းသူတော်ကောင်းကိုတပ်ပုရိတံတပ်ပုရိတံမြင့်ထက်မြင့်သည့်အကျင့်လုံးကောင်းသူတော်ကောင်းဟု၍အာဝတံဒီဖျားသာသာ ပုဂ္ဂိုလ်များက လေးစားကြည်ပြုချီးမွမ်းတော်မူကြလေတည်း တထာဝီတံသောကလိုဂုံ အင်းဆုံးလင်းစေပြီတထာဝီတံသောကလိုဂုံအင်းဆုံးလင်းလေပြီပညာရှိအပေါင်းသူတော်ကောင်းကိုသဗ္ဗူရိတံဘဝနောက်နှောင်ကောင်းတဲ့ကောင်းမြီလမ်းကြောင်းတီထွင်သူတော်စင်ဟု၍ဝတ္တန်ဒီဖရာသာသာပုဂ္ဂိုလ်များက လေးစားကြည်ပြုချီးမွမ်းတော်မူကြကုန်၏တပ္ပုရိတဆိုတာဘယ်လိုပုဂ္ဂိုလ်တုံးကို ယောတိရောနဂုမူလတက္ခံရသဖြင့်ဘဝနောင်နှောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင်အကျင့်ပညာရှင်သည်ဟိုအာလုံးစိတ်တွေဟာလေကိုယ့်ကိုယ်ကို ပြန်သွင်းထားလိုက်ကြအဲဘုန်းကြီးကအဲဘုန်းကြီးကိုယ်ကိုပြန်ပြီးတော့စိတ်ထားမယ်ယခုအလှရှင်ဖြစ်တဲ့ဆရာဝန်တို့ဆရာဝန်ကတော်တို့က အဲနာတပ္ပရိတဂုံအင်္ဂါနဲ့ပြည့်စုံသလားမပြည့်စုံဘူးလားပြည့်စုံရင်ဘယ်လောက်ပြည့်စုံတယ်လို့ဆိုတာကိုအဲစဉ်းစားရအောင်ကိုယ်ကိုယ်ကိုစိတ်ကအာယုံပြုထားလိုက်ကိုယ်ရဲ့တဘဝတသက်တာအဲလာခဲ့တဲ့အကြောင်းအရာတွေပြန်ပြီးတော့စဉ်းစားရင်အင်းဒီဒီဒီဂုံနဲ့ဒီအင်္ဂါနဲ့တော့ငါပြည့်စုံတယ်ပြည့်စုံတာမှဘယ်လောက်ပြည့်စုံတယ် သို့မဟုတ်ဒီအင်္ဂါတော့ငါလိုးနေသေးတယ်အဲ့ဒါစဉ်းစားရအောင်လေယောတိရောငကိုမူလတခံရသဖြင့်ဘဝနောင်နောင်ကောင်းတယ်ကောင်းဖို့လမ်းကြောင်းတီထွင်အကျဉ်သူတော်စင်သည်ငကိုမူလတခံရသဖြင့်လို့ဒါလေးစဉ်းစားရဘုန်းကြီးတို့တတွေ့ဟာတ ဓာတ်တွေစုပေါင်းနေတဲ့ခန္ဓာကိုယ်ဒီဥပမာစက္ခုဓာတ်သောတဓာတ်မျက်စိထဲမှာစက္ခုဓာတ်စက္ခုပတာရဓာတ်ရှိတယ်နားထဲမှာသောတဓာတ်သောတပတာရရှိတယ်အဲနားကောင်းထဲမှာဂာဏဓာတ်ဂာဏပတာရရှိတယ်အဲလိုစသည် အဲဟရယထဲမှာအဲမနောဝိညာဏတစိတ်ဝိညာဉ်တွေရှိတယ်ဟုတ်ဒီပြင်စိတ်ဝိညာဉ်မှတပါစေတသိက်တွေဆိုတဲ့တရားတွေအဲတချို့သောရုပ်တွေကဓမ္မတအလုံးဒီခန္ဓာကိုယ်ဟာဓာတ်ကောင်ကြီးယောတိရောငကိုမူလဓာတ်ခံရသဖြင့်လို့ဆိုတော့အဲ့ဒီဓမ္မဓာတ်ထဲကဘုန်းကြီးတို့ ဒီဓာတ်ခန္တီဘဝတန္တရာမှာဓာတ်ကောင်ကြီးအဖြစ်နဲ့လာရကအဲ့ဒီဓာတ်ခံပါလာတယ်မကောင်းတဲ့သူက မကောင်းတဲ့ဓာတ်ခံပါလာတယ်ကောင်းတဲ့သူကကောင်းတဲ့ဓာတ်ခံပါလာတယ်ဒါဟာကလေးကိုအဲဘုန်းကြီးတို့မယုံကြည်နိုင်တဲ့သူများအတွက်ထပ်ပြီးတော့စဉ်းစားကြအောင်ဆိုရဲ့ဒီကလေးတယောက်ဖွားမြင်လာတယ်ဆိုတော့ ဒီမိဒီဖအတူတူပဲသွေးသားတွေဖြစ်ပြီးတော့ပေါက်ဖွာလာတဲ့ပါသမီးစိတ်ချင်းတူရလားမတူပါဘူးကောင်းပြီအရေးအချင်းညံချင်းတူရလားမတူပါဘူးကောင်းပြီလုံလာဝရိယချင်းတူရလားမတူပါဘူးထာဇံဒီ တမိတဖတဲ့ပေမဲ့အချိန်ချင်းကဟိုအကြီးနဲ့အငဲနဲ့အလတ်နဲ့ဆိုတာတွေကွဲလို့မတူတာထင်ပါရဲ့လို့ဆိုတော့အမှားမွေးယောက်ျားကလေးနှစ်ယောက်မိန်းကလေးနှစ်ယောက်အမှားမွေးတဲတူဖို့ကောင်းတယ်မိသွေးဖသွေးတသွေးတယ်အဲ့ဒါရှင်းစင်နောက်ဆင်မွေးလာတဲတူဖို့ကောင်းရုပ်ချင်းကတော့တွေးပါ သွေးပါကိုအကြောင်းတွေကများစွာအထောက်ပံ့ရတော့ရုပ်ချင်းကအတော်တူတယ်တခါတခါခွဲမရအောင်တူတယ်စိတ်ချင်းပဲနဲ့နေတော့မတူလိုက်တာညံရင်းပဲနဲ့နေတော့မတူလိုက်တာလုံးလာဥရိယာချင်းတဲ့နဲ့နေတော့မတူလိုက်တာဟောနောက်တော့အကျိုးပေးခြင်းကိုဟောမတူလိုက်တာနောက်ဆုံးယောဂဗရရခြင်းကိုမတူလိုက်တာသေတော့ကောမတူလိုက်တာဩ တယောက်တယောက်မတူတာထောက်လို့ရှိရင်ဖြင့်တိုက်ခံခြင်းကွဲလာပြီယောတိရောငကိုမူလတိုက်ခံရသဖြင့်ဘဝနောင်နှောင်းကောင်းတဲ့ကောင်းကိုလမ်းရောက်တည်ထွင်အကျဉ်းပညာရှင်သည်စဉ်းစားရမယ်ဘုန်းကြီးကမစင်းမစားမဲနဲ့နမောနမဲနဲ့ကြီးလာတဲ့သူတွေကိုတဲမကျေနပ်စဉ်းစဉ်းစားစားနဲ့စဉ်းစဉ်းစားစားနဲ့ဆိုတဲ့စကားကိုပြောရအောင်မယ် ဒီဘုန်းကြီးတို့ဟာတကန့်စီတကန့်စီစဉ်းစားတာအင်မတန်ကောင်းတယ်ဟိုဘက်ဘဝကတကန့်အဲယခုဘဝကတကန့်နောင်လာမဲ့ဘဝကတကန့်ပြီးတော့တကန့်တကန့်မှာလေအမတန်ကောင်းကောင်းကြိုးစားလိုက်လို့ရှိရင်ဖြင့်အိုးတခါတည်းတည်းပြီးတော့ဘဝဘုံမြတ်စွာသွားပြန်ရောပြီးတော့ဘုန်းကြီးကဒီဘဝဟာတကန့်လို့ဘုန်းကြီးကဒီလိုယူထားတယ်တကန့် ။ဘောလွန်ခဲ့တဲ့ဘဝပေါင်းများစွာက တက္ကံအဲ့ဒီကတက္ကံတွေခုဒီပါလာတယ်။ငါမှပါလာတယ်။ခုအလှတက္ကမှယဟန်တက္ကမှယဟန်မမှပါလာတယ်။ဟိုဘက်ဘဝကတတ္တရာဒီအကန့်နဲ့ပါလာ။ဒီဘဝဒီအကန့်နဲ့ပါလာ။ဒါလေးကိုမြတ်စွာဘုရားကဘယ်နဲ့အမိရှိတုံးကုသလကုသလံကုသိုလ်အကုသိုလ်ဖြစ်တဲ့ကမ္မံကမ္မစေရနာတိ ဝိပါကနာအကျိုးဝိပတုအာသဟဇာတပစ္စည်းကမ္မပစ္စေနာကမ္မပစ္စယတတ္တိဖြင့်ပစ္စယောကျေစုပြုပြီးဟောတိဖြစ်၏ဟောဘဝကကုသိုလ်ပြုပြုအကုသိုလ်ပြုပြုအဲ့ဒီကုသိုလ်အကုသိုလ်ကဓာတ်ခံအဖြစ်နဲ့ခန္ဓာကိုယ်မှာတတ္တိကြံရက်တယ်ပါတတ္တိကမ္မပစ္စည်းတတ္တိကြံရက်တယ်အဲ့ဒီကမ္မပစ္စည်းတတ္တိကတင့်တော်တဲ့အချိန်ကြပြီဆိုရင်အကျိုးပေးပါရောဒါကြောင့် အဲ့ဒီတက်ခံကလေးဟာအဲပြန်ပြီးတော့စဉ်းစားရကိုကိုကိုဒီဒီအကန့်ကနေပြီးတော့လွန်ခဲ့တဲ့ဘဝတန်ត្រာကိုမှန်းကြည့်လို့ရှိရင်အဲငါဘယ်လိုတက်ခံပါလာလဲဟာဒီဘဝအကျိုးပေးတဲ့မျိုးရိုးဘယ်လိုတက်ခံကြောက်ဘယ်အမျိုးမျိုးငလာပေးငါဒီဘဝမှာရုပ်အစင်းကဟိုဘယ်လိုကုသိုလ်တက်ခံကြောက်ဘယ်လိုရုပ်အစင်းမျိုးလာပေးတယ် ငါဒီဘဝမှာစီစဉ်ဥစ္စာကဘယ်လိုဓာတ်ခံကြောက်စီစဉ်ဥစ္စာလာပြည့်တယ်ဒါလေးတွေလေဒီကံရဲ့ကံရဲ့အကျိုးတွေကိုပေးပုံကြည့်လို့ရှိရင်ငါဓာတ်ခံဘယ်လိုပါလာတယ်ငါစိတ်နေစိတ်ဓာတ်ဟာလေဘယ်လိုသဘောရှိတယ်ကောင်းတယ်မကောင်းဘူးကိုယ့်ဟာကိုယ်အတိဆုံးအဲ့ဒီသိတဲ့ဥစ္စာကောင်းလဲရှင်းဘဝကတတ်ခံပဲမကောင်းလဲရှင်းဘဝကတတ်ခံပဲအဲ့ဒီတတ်ခံဟာဒီအကန့်မရောက်လာတယ် ဒီအကန့်ရောက်လာတော့ဒီအကန့်ကနောင်လာမဲ့ဘဝတန္တရာတွေလှမ်းမျောလိုက်တဲ့အခါကျတော့အာဒီဘဝကဓာတ်တွေဟာလာမဲ့နောက်တန္တရာတွေမှာဆက်အောင်မှာပါလားနိဗ္ဗာန်မရမချင်းဆက်အောင်မှာပါလားဟောဒီလိုသဘောပေါက်တော့အိုးဒီဘဝမလေးသိကောင်းအောင်ကြိုးစားကျင်လာတဲ့စိတ်ဖြစ်လာတယ်အလွန်ကောင်းတယ်အလွန်ကောင်းတယ်ဒါမစင်းစားလို့မဖြစ်ဘူး ယောတိရောငကိုမူလတခံရသဖြင့်ဒါကတက်ကောင်းရလားလို့အသိဉာဏ်တွေဘာတွေက ရှိလားလို့အဲမိကောင်းဖကောင်းတွေကအဆုံးအမတွေပေးလားလို့ဆရာကောင်းတမကောင်းတွေကညွှန်ပြလို့ဆုံးမလို့ကိုကလည်းလိုက်နာလို့နားထောင်လို့အဲ့ဒါတက်ကောင်းပါလားလို့တက်ကောင်းပါလားလို့တက်ကောင်းမပါတဲ့သူကမိကောင်းဖကောင်းကဆုံးမမနားမထောင်ပါဘူးဆရာကောင်းတမကောင်းကဆုံးမမနားမထောင်ပါဘူး မိကောင်းဆွေကောင်းတွေကပြောပြပေးမယ်နားမထောင်ပါဘူးအဲ့ဒါတက်ကောင်းမပါလားလို့တိတ်ကြောက်เสียကောင်းတာဒီတက်ယောတိရောငကိုမူလတတ်ခံရသဖြင့်တို့။ကဲဘုန်းကြီးတို့ဓာတ်ကောင်းအထိုက်လျောက်ရကြပြီတဲ့။ရလို့ဒီအခြေအနေရောက်နေကြပြီတဲ့။ဒါလွန်ခဲ့တဲ့ဘဝအကန့်ကိုကြည့်လို့ရှိရင်တော်တော်လေးအားရစရာကောင်းတယ်။ဟိုတို့အစဉ်တန်းမနှိမ်သောဘဝမှာစိတ်နေစိတ်တမညံ့တဲ့ပုဂ္ဂိုလ်တယောက်အဖြစ်နဲ့ သူရောက်နေတယ်ဒီအကန့်မှာရောက်နေတယ်အတော်အားရစရာကောင်းပါလားလို့အခုကိုကိုအင်မတန်တကယ်ကြည်ကြည်နက်နက်ဖြစ်ပြီးတော့လာမဲ့ဘဝကိုမျှော်လိုက်ရယောဒီရောငကိုမူလာတတ်ခံရသဖြင့်ဘဝနောင်နှောင်ကောင်းတယ်ကောင်းဖို့လမ်းကြောင်းတီထွင်အကျဉ်ပညာရှင်သည်တတ်ဒီဘဝဒီအကန့်ကကြိုးစားလို့ရှိရင်သေသေးချာချာတက်တက်မြင့်သွား ခံစားဖို့လားမဟုတ်ဘူးတက်တဲ့ဉာဏ်တွေမြင့်သွားမယ်ခံစားဖို့လားမဟုတ်ဘူးလေတက်တဲ့လုံလဝရိယတွေထက်ပန်လာမယ်ဘာလို့ဖို့လဲမေဖို့နိဗ္ဗာန်မျက်မှောက်ပြုဖို့မေဖို့နိဗ္ဗာန်မျက်မှောက်ပြုဖို့နိဗ္ဗာန်ပစ္စယောနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ဖို့ယောတိရောငကုမူလတက္ခံရသဖြင့်ဘဝနောင်နှောင်ကောင်းတယ်ကောင်းဖို့လမ်းကြောင်းတီထွင်အခြင်းပညာရှင်သည်ဒါလေးရပ်ပြီးတော့ ဘုန်းကြီးတို့တတွေ့ဘုန်းကြီးတို့ယခုတရားနာလာတဲ့တကာတို့တတွေ့အလုံးတပြိတကာတကမများရဲ့တတွေ့စဉ်းစားရဝေစင်စေဧကံအမှန်စိတ်ဓာရိုးဖြောင်သောအဖြစ်ဟိုမလွယ်လိုက်တာတိလားတကုံးရဝယ်မလွယ်လိုက်တာဝေစင်စေဧကံအမှန်စိတ်ဓာရိုးဖြောင်သောအဖြစ်ကတိညူသူတော်ဘာတို့ ပြုထားအဘူးမြကျေစုကို အထူးရှိသည်၍တိလေရှိသည်၎င်းအလုံးလုံးမဲ့သူတော်ကောင်းအင်္ဂါရီယာယူယူသားသားဖြုံးပြောင်းစိတ်ကဖြောင်းပြောင်းပရိယေမပါဘူးဟမ်မဟုတ်ဘူးအဲသူများအထင်ကြီးအောင်အဲဂုံရှိအောင်ချီးမွမ်းခံရအောင်နာမည်ကျော်အောင်ဒါလိုမဟုတ်ဘူးရိုးရိုးကလေးကိုဓာတ်ကိုကိုမြင့်တင်နေတာကိုဓာတ်ကိုကိုကောင်းတဲ့ကောင်းအောင်မြင့်တင်နေတာတိတ္တဟာဘယ်ထိအောင်သွားရမှာတုံးလို့ဆိုတော့မက်တ္တဖို့တ္တအရိယာတ္တ ယဟန္တာတတ်တီထီအောင်သွားရမှာတတ်မြင့်သွားအောင်ဝဲစင်စေဧကမှန်စိတ်ဓာယုဖြောင်းသောအဖြစ်နက်နက်ကလေးကောက်ပေးလိုက်စမ်းဟောဓာတ်တွေကိုလွဲလို့ဒါကြတဲ့ဓာတ်မတိုးတဲ့အပြင်ဓာတ်မားတွေဖြစ်ပြီးတော့ပြန်ပြီးဓာတ်ကျသွားမယိုးလို့ရှိရင်ဓာတ်ကျသွားမယ်ဘာမယိုးတယ်လဲအလုတ်တစ်ခုလုံးလို့ရှိရင်ဂုံလိုခြင်းတယ်အဲ့ဒါမယိုးတာဂုံလိုခြင်းတယ်ဆိုတဲ့ဥစ္စာတရားကိုကလောဘပါလား အဲ့ဒီတည်းကဓာတ်နည်းနည်းညံ့သွားတယ်အဲဘုန်းကြီးကအခုတရားဟောနေတယ်တရားဟောတဲ့ဥစ္စာဟိုအရှင်ဘုရားဘယ်လိုညာလိုစသည်အပြင်နာမည်လိုချင်တယ်ဆိုရင်လောဘပါလာအဲ့ဒီလောဘဓာတ်ကျသွားတယ်အဲပရိယေမာယာနဲ့သူများအထင်ကြီးအောင်ဟန်ပန်လေးသာနဲ့လှုပ်နေသရွေ့ဓာတ်တွေကျပြီးတော့လောဘဖြစ်ဒါကြောင့်ဝေစင်စေဧကံအမှန်စိတ်ဓာယုဖြောင်းသောအဖြစ်လို့နည်းနည်းများဂုံလိုချင်တယ်လို့ဆိုလိုက်ဟဲ့ ဒီနင်းကုန်မလို့ခြင်းနဲ့အမဲကိုတက်ကိုမြင့်တင်ရမှာနဲ့နေကလေးညာနာမည်ကြည့်ရင်ဆိုအိုနာမည်မလို့ခြင်းနဲ့ကိုကတကယ်အဲသူတစ်ပါးကိုကောင်းစားအောင်လုပ်နေတဲ့ဥစ္စာပဲဘာဖြစ်လို့ဒီကြားတဲ့နာမည်လိုခြင်းနဲ့လောဘပါနေရတယ်လဲမေတ္တာတကရုဏာတဖြောင်းပြောင်ကြီးနေပါစီလားဟုတ်တယ်လို့ကိုတက်ကလေးကိုလေးချိန်ပြီးတော့စိတ်ဓာတ်စိတ်ဓာတ်နန္တကလေးကိုချိန်ပြီးတော့ကြည့်ရ သွားတယ်လာတယ်စားတယ်တောက်တဲ့အခါလဲပရိယေမာယာဟန်နေပါလားလို့ရုတ်တက်ကလေးချိန်ကြည့်ရတယ်ကိုကိုကိုချိန်ကြည့်နေကြဆိုတော့သူများကိုလေသိလွယ်လွယ်ကူကူနဲ့နားလည်တာပဲသိတာပဲဝေရှင်စေဧကမစိတ်ဓာရိုးဖြောင်းတော့အပြင်ဖြောင်းပြောင်းဘာဖြစ်ဖြစ်ရိုးရိုးဖြောင်းပြောင်းအထက်လူကြီးကငါ့ကိုအထင်ကြည့်အောင်ဒီလိုပါလာလို့ရှိရင်ကိုတကယ်လောဘလေးကလေ တက်ကိုနှိမ်ပြီးတော့တက်ကိုဖြက်ဖြက်ပြစ်တယ်တော်တော်မကျေနပ်စရာကောင်းတာနော်ဒီဒီမယိုးမဖြောင့်တဲ့ဥစ္စာတွေဟာမဖြောင့်ဘူးဆိုလို့ရှိရင်မှားပြီလန့်လွဲပြီလန့်လွဲကြတဲ့ကိုယ်ကဟိုနိဗ္ဗာန်ဓာတ်ရောက်ဖို့ရန်အပေါ်ကြီးခကြီးတွေကွာသွားပြန်ပြီဒါကြောင့်ရိုးရိုးဖြောင့်ဖြောင့်သွားမှလန့်ဖြောင့်လို့မေတ္တာဖို့တတ်နိဗ္ဗာန်တတ်နဲ့ကတ်သွားမယ်ယောတိရောငကိုမူလတက္ခံရသဖြင့် ဘဝနောင်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတီထွင်အကျင့်ပညာရှင်သည်ဝေစင်စေဧကမှန်စိတ်ဓာရုပ်ဖြောင်းသောအခြင်းကတိညူသူတပါတို့ပြုထားအဖူးမြတ်ကျေးဇူးကို အထူးရှိသည်၍တိလေရှိသည်၎င်းဟောတာအင်္ဂါတပါသူတော်ကောင်းအင်္ဂါတပါသူတပါကပါပြုဘူးတယ်ဥပမာတို့ငယ်ငယ်တုန်းကမိဘများကလေတို့ဘယ်လိုစောင့်ရှောက် ဆက်လိမ့်မယ်ကြည်စံငါတို့ကငါတို့သားသမီးကိုဘယ်လိုစောင့်ရှောက်တယ်ဒါလို့ဆိုရင်ငါတို့မိဘကငါတို့ကိုဘယ်လိုစောင့်ရှောက်ခဲ့လိမ့်မယ်နော်တို့ဘာမှမသိခင်လူမမယ်ကလေးဘဝတုန်းကတို့အမေအဖေများကဘယ်လိုစောင့်ရှောက်လိမ့်မယ်နော်တို့ဘိုးတို့ဘွားများကတို့ချစ်တယ်လို့ဆိုတယ်နော်ဘယ်လိုချစ်ကြလိမ့်မယ်နော်ဘယ်လိုယူရှာယူရရှာလိမ့်မယ်နော်အဲ့လိုလေ ပြန်ပြီးတော့သိရတို့ဆရာသမားတွေကလေ တို့ကိုဘယ်လို အဲချီးမြှောက်လိုက်လို့ဘယ်လိုစောင့်ရှောက်လိုက်လို့တို့ဒီအခြေအနေရောက်လာတယ်နော်သိရတယ်ဟိုနာဒီနာသွားရင်လာရင်မိကောင်းဆွေကောင်းတွေတွေ့ပြန်ဩသူကလေတို့စောင့်ရှောက်ကြတယ်ဒါကျေးဇူးကိုသိလို့ဒါသူတော်ကောင်းလက္ခဏာသူတော်ကောင်းလက္ခဏာအဲ့ဒါလို့ကျေးဇူးမသိဘဲနဲ့ပြောင်းပြန်ပြန်ကြည့်လိုက်စမ်းအိုးအမေပဲကျေးဇူးမတင်နိုင်ပါဘူးဆရာသမားအိုကျေးဇူးမတင်နိုင်ပါဘူး။ဘာကြောင့်ညကြောင့်နဲ့တို့ကကျေးဇူးမတင်ဆရာနဲ့ဆိုရင် တော်ကောင်းဆိုတဲ့အဖြစ်မျိုးကပြောင်းပြန်ပြန်ပြီးတော့သွားပြန်ကတိယုသူရဘာတို့ပြူတာအာဖုမြတ်ယေစုကို အထုရှိသည်၍တိလေရှိသည်၎င်းကတဝေတိသူများပြူအားယေစုရကိုတတ်သည်၍မှတ်သည်၍ဆက်လေရှိသည်၎င်းနှစ်ချက်နော်ယေစုတော့သိပါရဲ့ယေစုဆက်မဲ့အချိန်ကြတော့တွန့်တွန့်နေတယ်ဒါဒါကဓာညံ့လို့ဓာညံ့လို့ကိုကိုကိုကိုတက်ကိုတေးသေးချာချာကြည့်နော် ယေရှုဆက်ရမယ်အချိန်ကြတော့စိတ်ကတွန့်တွန့်သွားတယ်အဲနှမျောသလိုလိုပြင့်သလိုလိုအဲ့လိုဖြစ်တော့ယေရှုဆက်ရမယ်အချိန်သူယေရှုတောင်းမှယေရှုမတင်ခြင်းသလိုလိုအလကားပါဘယ်နဲ့ညနဲ့ဟုတ်တယ်လို့စိတ်ကလည်းဖြစ်တယ်နှုတ်ကလည်းပြုံးမိတတ်တယ်ဆိုပါတော့မိဘယေရှုကိုကိုကပြန်ပြီးတော့ဆက်ရမယ်အချိန်မှာတွတ်တွတ်လက်လက်ထက်ထက်မြက်မြက် စိတ်ပါလက်ပါမဟုတ်တာဖင်းနဲ့ဟိုဒီလောက်ဆိုတော်ရော့ပေါ့ဟိုဒီလိုဆိုတော်ရော့ပေါ့အဲ့လိုစသည်အပြင်ကျေးဇူးဆက်တဲ့နေရာမှာလေတွန်းပြီးတော့နေပြီဆိုရင်ဒါတက်ညံ့နေသူတော်ကောင်းတက်နဲ့နဲ့ညံ့နေဆရာသမားနဲ့ဆက်လာလို့ရှိရင်ဆရာသမားရဲ့အဲကျေးဇူးတွေငါမှရှိအဲ့ဒီကျေးဇူးတွေငါဆက်ရမယ်ဆိုရင်ပြန်တော့နေတယ်ဆရာအလိုတဲမလိုက်ခြင်း ရာခိုင်းတာတဲမလုပ်ချင်ဘူးအဲဆရာကို ပြန်ပြီးတော့ယူသည်လေးမြတ်စွာနဲ့ကျိုးကျိုးနွန်းနွန်းနဲ့တဲမနေချင်ဘူးအဲ့ဒါတွေလေကတဝေဒီဆိုတဲ့ဂုံအင်္ဂါနဲ့နဲ့ကလေးညံ့ပြီးတော့ဓာတ်ရော့သွားကတဝေဒီသူများပြုအားကျေးဇူးရကူတတ်တွေမှတ်တွေဆက်လေရှိသည်၎င်းရှေးတုန်းကဒီဘုန်းကြီးတို့ဖရာအလောင်းရှင်းသိမင်းဖြစ် တခါတော့ဒီတောင်ပေါ်ကနေပြီးတော့တဟုန်တို့ခုံပြီးဖမ်းလိုက်တာအဲအကောင်ကိုမဖမ်းမိပဲနဲ့ညွန်ပွက်တဲ့ကြနစ်ပါရောလားပြန်ပြီးတော့ထဖို့ရန်ထောက်เสียပါစရာဘာမှမရှိတော့အားကလည်းဘယ်လောက်ကြိုးစားကြိုးစားထောက်เสียမရှိတော့သူခုံပြီးတော့ရုံမထွက်နိုင်ဘူးအကျွညွန်တဲ့အဲ့ဒီအချိန်မှာမြေခွေးတကောင်က မလှမ်းမကန့်ရောက်လာတော့ရှင်သေးမြင်တာနဲ့သူကပြေးတယ်ကိုပြေးတော့ရှင်သေးကလှမ်းခေါ်တယ်အဲအသင်းမြေခွေးလာပါလာစမ်းပါလာစမ်းပါလို့ဆိုတော့မြေခွေးကလာရှာလာတော့အနံ့ရောက်တော့ငါကိုပိုက်အောက်ကနေပြီးတော့မပေးပါမပေးလို့ရှိရင်ငါအားနဲ့ငါကြိုးစားပြီးတော့ငါရုံးပါမယ်ဆိုတော့ကြောက်တယ်တဲ့အရှင်သခင်ကိုကျွန်တော်မပေးကိစ္စမရှိဘူး ငါကျေစုပိတပါတယ်လို့ဆိုတော့မြေခွေးကနဲ့နဲ့ရဲလာပြီးတော့အနံ့ကပ်ပြီးဟိုရှွန့်ကလေးတွေကိုရက်ရက်ပြီးတော့သူ့ခေါင်းကဗိုက်အောင်ဝင်လောက်တဲ့အချိန်မှာကျိုးစားလိုက်စမ်းပခင်လို့ဆိုပြီးတော့အားပေးတာဟိုကလည်းသူ့ယုံလိုက်တာတခါလဲလွတ်ထွက်လာခဲ့တော့အာဝမ်းမြောက်ဝမ်းသာဖြစ်ရှင်သေးကလည်းဝမ်းမြောက်ဝမ်းသာဖြစ်အသင်မြေခွေးအပါဒီနာနေရအောင် ဆိုပြီးတော့သူကတခါတည်းဟိုသမင်းတို့ဘာတို့လိုက်ရှာဖမ်းပြီးတော့ယူလာစာမိတ်ဆွေစာမြေကြီးကနည်းနည်းကလေးတော့သူယွန့်တွန့်တွန့်စဆအောင်မလေးယေရှုတင်လိုက်တာယေရှုသိလိုက်တာစဆနောက်တော့လာလိုက်ခဲ့ငါတို့နေတဲ့ကူလိုက်ခဲ့ဆိုပြီးတော့ခေါ်သွားသူလည်းစားတယ်သူလည်းအားတွေပါတယ်ရှိတယ် ခေါ်သွားပြီးတော့သင်ရဲ့ကလေးတွေသင်ရဲ့မယားခေါ်ခဲ့တို့နဲ့အတူတူနေရအောင်အာဒီတော့ရဲလို့အတူတူနေဟိုတော့ကောင်တွေဘာတွေဖမ်းလာပြီးဆိုမှဖြင့်အဆားကြတကယ်မြေခွေးရဲ့တာမယားတွေဘာတွေပါစားကြပြီးတော့သူ့ရဲ့ကလေးတွေပါချင်းသေးကလေးတွေပါဘာလေးပါချင်းသေးမှပါစားကြတလို့နဲ့အရေးပါလိုက်တာအရေးပါတော့ ရှင်လေးမကတဲမကျေနပ်ခြင်းပဲနဲ့အကြီးပါလွန်းတယ်တင်ငါခြင်းသေးပါလဲညာလဲနဲ့သူစိတ်ထဲမကျေမနပ်တွေးတောင်းတွေးမြောက်တွေးတွေးရကခြင်းသေးတို့မြေခွေးတို့အစာချသွားကြပြီဆိုအတူတူသွားကြသွားကြပြီဆိုသူကခြင်းသေးကလေးတွေကိုပြောတယ်ဟဲ့ဟိုမြေခွေးလေးတွေနင်တို့တဲ့အဆက်မလုံးနဲ့နည်းနည်းပါးပါနှိမ့်ဆက်ဟဲ့ အမေကမြောက်ပြီရှင်သေးကလေးတွေကမြေကွေးနဲ့အရင်တုန်းကတော်တော်ချစ်တာအမေမြောက်ပေးတာနဲ့နဲ့နဲ့ကလေးသူတို့ကျဲလာတယ်အဲမြေကွေးမကိုလည်းသူတို့နဲ့နဲ့စော်ကားမော်ကားလုပ်လာသူတို့ပြန်လာတဲ့အခါကျတော့တိုင်ကြတယ်ကိုသူတို့ဒီလိုပဲနှိမ့်ဆက်တယ်မနေကျင်တော့ဘူးတခြားသွားကြဆိုရဲ့ဆိုတော့မြေခွေးကချင်းတဲ့ကိုပြောတယ်သခင် ကြာတော့မုန်းလာတတ်တယ်ဒီလိုဒီလိုပဲကျုပ်တို့အစာရှာထွက်တဲ့အခါမှာချင်းသေးမှများနဲ့ကလေးတွေကကျုပ်ကလေးတွေကျုပ်ကျုပ်ရဲ့မိမကိုနှိပ်စက်တဲ့ဆိုတော့ချင်းသေးကလေရေခွေးမကိုပြောတယ်ရှင်မဟုတ်ဘယ်လောက်အချိန်တုန်းကငါဘယ်နှစ်ရက်လောက်ပြန်မလာတာကိုမင်းမှတ်မိသလားမှတ်မိတယ်အဲ့ဒီတုန်းကလေငါရှွံ့ညွန်တဲ့ကျွန်းနေတော့ကို ဟောဒီမြေခွေးကငါဘက်ရောက်ကနေပြီးတော့မထုတ်လို့ငါအသက်ဘေးကချမ်းသာရရလာတာပါကွယ်ကျေးဇူးရှင်တွေကိုမင်းမနှိမ့်ဆက်ပါနဲ့လို့အဲ့လိုပြောတော့မှရှင်သေးမှလည်းသဘောပေါက်ပြီးတော့ချစ်ချစ်ခင်ခင်ပြန်ပြီးတော့နေကြတယ်တားစဉ်မြေးဆက်90လုံးလုံးအချစ်မပြေကြဘူးတဲ့ယောတိရောငကိုမူလတက္ခံရသဖြင့် ဘဝနောင်နောင်ကောင်းတဲ့ကောင်းကိုလမ်းကြောင်းတီထွင်အကျင့်ပညာရှင်သည်ကြည်စံအလောင်းတော်ချင်းသိမင်းဟာတတ်ခံရလားလို့ကျေစုသိလိုက်တာသိတာမှဟိုတခါတည်းလည်းအစာတွေကျွေးပေးလိုက်ဒီလိုတည်းမဟုတ်ဘူးဟိုအသက်ဆက်ဆုံးချစ်ချစ်ခင်ခင်နေနောက်သားစဉ်မြေဆက်ချစ်ချစ်ခင်ခင်နေပြီနေရဖို့ရန်ပြောပြအဲ့ဒါလို့ဓာတ်ခံကောင်းတာတွေဘုန်းကြီးအောင်အားရတာအားရတာဒီဓာတ်ခံကမပြေဘူး ဒီကောင်းတဲ့ဓာတ်ကံကမပြဲဘူးခန္ဓာဘံကလေးပစ္စည်းဥစ္စာပေါ်လို့ခန္ဓာဘံကလေးအမျိုးအဆွဲတင့်တယ်လို့ခန္ဓာဘံကလေးရုပ်အစင်းလှလို့ဒါအသုံးမကြပါဘူးမကြခင်ဒီဘဝကလေးကြော်လွန်ပြီးတော့ဟိုတကန့်ရောက်သွားကြတာပဲတဟာဘာမှဘာမှအာမကိုလောက်ဘူးဘာမှလည်းအထင်မကြီးလောက်ဘူးဘာမှလည်းအဲဒီလိုပုဂ္ဂိုလ်မျိုးကိုကိုကအဲဒီအရေးကြီးတယ်လို့မယူဆတတ်ဘူး အမှန်ကတော့အဲ့ဒီဓာတ်ခံကလေးဘုန်းကြီးကသဘောကျတယ်ကိုယောတိရောငကိုမူလဓာတ်ခံရသဖြင့်လို့အဲ့ဒီဓာတ်ခံကဘဝတည်းပျောက်ပျောက်မသွားတာဘုန်းကြီးကကြိုက်လွန်းလို့ကြည်စမ်းလေဘုရားရှင်ကိုတော်မြတ်သဗ္ဗညုတညာရပါလို့ရောက်ဆုတောင်းပြီးတော့ဘုရားဆုပန်လာဓာတ်ခံမပြေလို့လဲပင်ချင်းနဲ့ကဘာတသိန်းပြည့်တဲ့အခါကျတော့ဘုရားဖြစ်လာတယ် အရှင်သာရိပုတ္တရာကဉာဏ်ပညာကြီးရပါလို့ရဲ့လို့ဆုတောင်းပြီးတော့ကုသိုလ်ကောင်းမှုတွေပြုလာတယ်။ဘဝတိုင်းဉာဏ်ပညာကြီးခြင်းတဲ့ကြီးခြင်းတဲ့ကြီးခြင်းတဲ့ဆိုတဲ့ဓာတ်ခံကပါလာတယ်။ပြီးတော့အရှင်သာရိပုတ္တရာတပင်ချင်းနဲ့ကဘာတသိမ့်ပြည့်တော့ဟောဧတတေယပညာရှင်ကြီးဖြစ်ပြီးတော့လာခဲ့ရတယ်။ဘုန်းကြီးကဓာတ်ဖဲသဘောကြတယ်။ခဏပန်းပစ္စည်းဥစ္စာပေါ်တာလဲ။ကဘာတလေဒါခဏပန်းပေါ်သလားပါလားတော့မသိဘူးပေါ့။ ခဏပံအမျိုးဆွေမြတ်ဒါလဲဒါလဲတကန့်ပဲဘာကြာတာလိုက်လို့ခဏပံရုပ်အစင်းလာတာလဲအိုဒါလဲတကန့်ပဲဘာကြာတာလိုက်လို့အမှန်တန်မိုးရှိတာက သူ့ရဲ့ဓာတ်ခံကလေးကောင်းနေတာလေပဲအဲ့ဒီဟာကဖြင့်တဘဝလည်းမကနဘဝလည်းမကပရိနိဗ္ဗာန်စံတဲ့ဘဝတိုင်အောင်ဒီဓာတ်ခံကောင်းလေးကလိုက်သွားမှာဖြစ်တော့အဲ့ဒါဟာဘုန်းကြီးကတဲကျေနပ်တယ်တဲဝန်းပါအားရဖြစ်တယ်ဒီသူ့အပေါ်မှာတော့တဲသဘောကျတယ် အဲ့ဒီဓာတ်ကကောင်းတယ်မကောင်းဘူးဘဝတန္တရာလိုက်မယ်မလိုက်ဘူးဆိုတဲ့ဥစ္စာဒီအင်္ဂါတွေလျှောက်ကြည့်ပါသူများကျေးဇူးကိုတိတတ်သလားသူများကျေးဇူးကိုဆက်တဲ့ဆက်ရမယ်အချိန်ကြတော့ရှောရှောရှုရှုဆက်ရလားအဲ့ဒါတွေကိုကြည့်ပါကတိညူသူတော်ဘာတို့ပြုထားအဖူးမြတ်ကျေးဇူးကိုအထူးရှိသည်၍တိလိရှိသည်၎င်း ကတဝေဒီသူများပြုအားကျေးဇူးရကိုတတ်သွေမှတ်သွေဆက်လေရှိသည်၎င်းကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖော်ပေါင်းအတ္တိမိကောင်းရှိသည်၎င်းတို့ကပေါင်းတင်ဆက်ဆံကြတာမယ်လို့ဓာတ်တူချင်းမှပေါင်းလို့သာကောင်းလူကောင်းလူကောင်းချင်းပေါင်းလို့တဲကောင်းလူမကောင်းမကောင်းချင်းပေါင်းပြန်တော့လေ တခါတခါတဲကောင်းတယ်တခါတခါတော့မကောင်းတရားတွေကတဲကြောက်เสียကောင်းလူကောင်းလူကောင်းချင်းသူတော်ကောင်းသူတော်ကောင်းချင်းတည်င်းလွဲ့လွဲ့ဆိုတာလို့တဲပေါင်းလို့တင်းလို့ပြောလို့ဆိုလို့ကောင်းကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်တက္ကံကောင်းမှရတာတက္ကံကောင်းလာတဲ့သူတွေကံကောင်းလာတဲ့သူတွေမှအမေကောင်းအဖေကောင်းနဲ့တွေ့ တက်ကံကောင်းလာတဲ့ကံကောင်းလာတဲ့သူမှဆရာကောင်းနဲ့တွေ့အဲပမာကောင်းနဲ့တွေ့ကလျာဏမိတ်တော်မိကောင်းဖကောင်းဆရာကောင်းနဲ့ဖော်ပေါင်းအတ္တိမိကောင်းရှိသည်၎င်းအဖော်ပေါင်းကလည်းတဲကောင်သူ့တကယ်ကြည့်ရှုမဲ့သူနဲ့မဆမဲ့သူနဲ့အဲလံကောင်ညွှန်ပြမဲ့သူနဲ့အပိမဲ့သူနဲ့တဲကောင် ဆရာသမားတွေကြည့်လိုက်တော့လေပညာသင်ခြင်းပညာသင်ပေးတဲ့ဆရာကကောင်းတယ်အမိအဖကြည့်လိုက်တော့လေအမိအဖတွေကပြောဆို ဆုံးမလို့အိတ်သိခါရှိရှိနဲ့အမိအဖတွေကအာကိုစရာကောင်းလိုက်တာပစ္စည်းဥစ္စာနဲ့သိခါနဲ့ပြောဆိုဆုံးမလို့အဲ့ဒါလို့ဟာကရှိကံကောင်းမှတတ်ခံကောင်းမှအကောင်းတွေ့တယ်ဒါကြောင့်ဆွေကောင်းမျိုးကောင်းတွေတွေ့ကြလို့ရှိရင်ဝန်တာစရာဩငါဘဝ ဟိုဘက်အကန့်တွေကငါမညံ့ခဲ့လို့ဒီအကန့်မှာမိကောင်းဖကောင်းနဲ့တွေ့ရတယ်ဆရာကောင်းတမားကောင်းနဲ့တွေ့ပြန်ဝန်းတာဆရာဟိုဘက်အကန့်တွေကငါမညံ့ခဲ့လို့ဒီအကန့်ဆရာကောင်းတမားကောင်းတွေ့ရသူတော်ကောင်းအပေါင်းအဖော်တွေနဲ့တွေ့ပြန်လဲဝန်းတာဆရာကလျာဏမိတ်တော်မိကောင်းဖကောင်းဆရာကောင်းနှင့်ဖော်ပေါင်းအတ္တိမိကောင်းရှိသည်၎င်းတတ်ကုန်းအင်္ဂါတခုတတ်ခံကောင်းတဲ့သူတော်ကောင်းရဲ့ လက္ခဏာတစ်ခုတဏ္ဍပါတိထုံမိကောင်းလေအသေးဆွဲမြအမြဲမပြာစီကလေရှိသည်၎င်းမိတ်ဆွေကောင်းနဲ့တွေ့ပါရဲ့ပေါ်ပေါ်ဆဆဒါလို့ဆိုရင် तू ဒီကုန်းရင်ကညံ့ဆရာကောင်းမိကောင်းဖကောင်းနဲ့တွေ့ပါရဲ့ပေါ်ပေါ်ဆဆဘာမှမိကောင်းဖကောင်းမှမသိဘူးဘာမှဆရာပမားကောင်းမှမသိဘူးဘာမှအဖော်ပေါင်းကောင်းမှမသိဘူး အဲ့ဒါလို့မသိတော့သူခွာပြီးတော့တော်တဲ့နေရာသွားတော်သလိုနေပြောတာသူရနာမထောင်အဲ့ဒါလို့ဆိုလို့ရှိရင်လည်းပဲသူဟာသူတော်ကောင်းလက္ခဏာပြက်တယ်သူတော်ကောင်းဆိုတဲ့ဥစ္စာမိကောင်းဖကောင်းဆရာကောင်းတမကောင်းမိတ်ကောင်းဆွေကောင်းကိုခိုင်ခိုင်မြဲမြဲမကွဲမကွာဆက်ဆံရတယ်တန်လာပါတိထုံမိတ်ကောင်းလေအသေးဆွေများအမြဲမပြစီကလေးရှိသည်၎င်းဟုတ်တော်ဖြစ်၏ ဒုက္ခတာမိမိမျက်မှောက်ဒုက္ခရောက်သဖြင့်ပန်းထောင်မဲမူဆင်းရဲသူဤကိုမျက်စိရောက်ဒုက္ခရောက်နေဘယ်လိုလုပ်မလဲဒုက္ခတာမိမိမျက်မှောက်ဒုက္ခရောက်သဖြင့်ပန်းထောင်မဲမူဆင်းရဲသူဤကိုမျက်စိရောက်ဒုက္ခရောက်နေဘယ်လိုလုပ်မလဲကိစ္စံစားတောင်းနေရေဆေဝါပေး၍လှုပ်ကြွေးတမှုကိစ္စစုကို တက္ကိသံကရောတိကိုချင်းသာနာတနာညာဝေမြတ်စွာဘုံတိပြုစုတတ်ပေ၏ဒါလေးဟာအရေးကြီးတယ်ဒါတွေကဓာတ်ကံကောင်းတယ်မကောင်းဘူးဆိုတဲ့ဥစ္စာဟာအရေးကြီးတယ်ဓာတ်ကံဘလောက်ကောင်းတယ်မကောင်းဘူးဆိုတာလည်းဒီမှာအရေးကြီးပြန်တယ်ဒုက္ခတာမိမိမျက်မှောက်ဒုက္ခရောက်သဖြင့်ပန်းတောင်းမဲ့မှုဆင်းရဲသူ၏အာခုနေရာလေးနည်းနည်းရှိပါသေးရဲ့ဟိုလူတွေသိကြနည်းနည်းဒီတိုးပါဗျာ အဒီလာတာပေါ့ဗျာဟောဒီနတ်နည်းနည်းကလေးတော့ရပါသေးရဲ့ဟောတလို့ဆိုတော့သူတော်ကောင်းလက္ခဏာကဖြစ်သွားပြန်ရောတခါကိုရကိုရကိုအိမ်အနိယပမှာဘုရင်ဖြစ်တိတ်ဆင်းရဲ့အဖိုးကြီးဖွားကြီးဖြစ်နေဆင်းရဲ့ကိုကလည်းနက်နက်ပေးနိုင်ကမ်းနိုင်ရှိဟောနည်းနည်းပါးပါးထောက်ပံ့လို့ပေးကမ်းလို့ဒါလို့ဆိုတော့သူတော်ကောင်းလက္ခဏာရှိပြန်ရောကိုကပေးနိုင်ကမ်းနိုင်တော့အရှိသားပဲဘာမှ ပေးခြင်းကမ်းခြင်းမရှိဘူးဆိုတော့ဟောသူတော်ကောင်းလက္ခဏာပြတ်သွားပြန်ရော့မရှိဆင်းရဲတဲ့သူကတကယ်သူမကျမ်းမမာယောဂါတွေဖြစ်နေကိုယ်ဆေးဝါးလည်းရှိသားနဲ့တက်လက်တတ်နိုင်သားနဲ့အဲ့ဒါမကူဘူးဆိုပြန်သူတော်ကောင်းလက္ခဏာပြတ်သွားပြန်ရော့အာမရှိဆင်းရဲတဲ့သူတဲ့ဆေးဝါးဒုက္ခမြန်မစားရလို့တဲ့အိုးဒီလိုဆိုရင်ကိုယ်ဆေးဝါးရှိသားပဲဆိုပြီးတော့ပြုစုလို့ဆေးဝါးပေးလို့ဟုတ်တယ်လို့ဆိုတော့သူတော်ကောင်းလက္ခဏာဖြစ်သွားပြန်ရော့ ဒုက္ခတာမိမိမျက်မှောက်ဆင်းရဲဒုက္ခရောက်သဖြင့်ပန်းထောင်မဲမူဆင်းရဲသူဤသူထောက်ပံ့မဲ့သူကမရှိဘူးဆင်းလဲဆင်းရဲတယ်ထောက်ပံ့မဲ့သူမရှိဘူးအဲ့ဒါလို့ဆိုရင်ကိုကဝင်ပြီးတော့ကုညီနိုင်သမျှကုညီရတယ်တဲ့ဘုန်းကြီးကလေဒီတရားစဉ်းစားရင်စဉ်းစားရင်တို့ဗမာနိုင်ငံဟာလေဒီအတော်နဲ့တွားလိုက်လို့ရှိရင်မြင်ဗမာနိုင်ငံအေးချမ်းသာရဖို့အများကြီးလမ်းရှိတယ် ယခုဒီအသွားနဲ့မသွားပဲနဲ့အသွားတစ်မျိုးသွားနေလို့ဗမာနိုင်ငံဟာယခုအခြေအနေဖြစ်ရတယ်ဆိုပါတော့ပေါ့မိမိတို့ကပြည်စုံနေတဲ့လယ်ပိုင်းရှင်တွေဆိုကြပါစို့လယ်သမားတွေဆင်းရဲနေတဲ့ဒီသူတော်ကောင်းလက္ခဏာနဲ့ကြည့်တော့ဘာဘယ်ပြဿနာပေါ်လာမလဲဘယ်ဖြေပေါ်လာမလဲသူတော်ကောင်းလက္ခဏာနဲ့ကြည့်တော့ gain သူတို့တော့ဘယ်တော့မှနလန်ထူမှာမဟုတ်ဘူး ပြီးတော့ကိုတို့ကသူတို့အပေါ်ကသီးစားကတွေကိုရှော့ပြီးတော့ယူမယ်ဟုတ်တယ်လို့ဆိုတော့လေဒုက္ခတာမိမိမြေမောက်ဒုက္ခရောက်သည်ဖြင့်ပန်းထောင်မဲမှုဆင်းရဲသူဤကိစ္စံစားတော်နေရင်စေဝပိလေလူကျွေသမှုကိစ္စစုကိုတက္ကိစ္စံကရောတိကိုချင်းသာနာတနာညာရေများစွာဘုံတွေပြုစုတတ်ပေ၏ဒီလိုများဖြည့်ရှင်းလိုက်လို့ရှိရင်လေဘယ်လေမြေတွေမှဘယ်သူမှမသိရဘူး တခါတဲ့သူ့ပိုင်သူ့လယ်မြေအဖြစ်နဲ့ဆင်းရဲသားတွေလေမင်းတို့ဒီတိဇာတို့ကဟောလျှော့ယူမယ်ဟောတလောက်တလောက်ယူလိုက်လို့ရှိရင်မင်းတို့စဘာပလောက်ကျန်မယ်တလို့ဆိုရင်မင်းတို့ဝန်စာရမယ်တလို့များချိန်ပြီးတော့နှိုင်းချိန်ပြီးတော့များလို့ရလို့ရှိရင်ဘုန်းကြီးကဒီတရားစဉ်းစားရင်နိုင်ငံရေးသွားပြီးတော့သဘောပေါက်ဒါ ဒီခဲခဲရင်းရင်းပြဿနာတွေဘာမှမဖြစ်နိုင်ရှေးတုန်းကဒီနည်းပဲရှေးတုန်းကဆိုတာဘုန်းကြီးတို့ရဲ့ဘိုးဘေးလောက်ဆိုရင်ဒီနည်းပဲအာဒီနေ့သဘာအရာနဲ့တဲ့အာဥကိုတလောက်မပေးလာနဲ့မင်းတို့ဝန်စာချမ်းထားကြအဲ့ဒါလို့ဆုံးရှောက်လိုက်တော့ဥဆိုတဲ့သူမလဲပဲအခြေအနေရော့မသွားဘူးဟိုလူတွေမလဲပဲတွေးမိမတင်ဘူးဝန်စာပြည့်စုံ တခါဟိုလူတွေကလည်းပဲတို့ကျေးဇူးရှင်ကြီးအမလေးကျောင်းတကာကြီးကတို့ကျေးဇူးရှင်အမေသူကလည်းကတင်ယူကတဝေဒီဖြစ်ပြီးတကားလားသူတို့ကောင်းကလေးဖြစ်လို့ကျေးဇူးရှင်သွားပါဟေ့သူတို့အိမ်မြန်တကယ်အကူကြီးပေးပါဟဲ့ဟဲ့ရှင်မရဲ့တို့ဟောဝန်စာလေကျောင်းတကာကဟောလယ်စုတွေလျှော့ယူလို့တို့ဝန်စာလုံလောက်နေတို့နွားကလေးကြွယ်ကလေးလည်းမဘာမှမရောင်းရဘူးဟဲ့ကောင်းလိုက်တာ သွားဟေးဟိုလှုပ်เสียရှိလို့ရှိရင်သွားလှုပ်ပေးနော်ဟိုကြောင်းမကဘာကအခိုင်စောင့်မနေနဲ့မင်းသွားကြည့်လှုပ်ပေးနော်ကတင်ညုကတဝေဒီတစ်ဖက်ကဖြစ်လို့တစ်ဖက်ကဆင်းရဲသူဆင်းရဲသားတွေညာတာလို့အကုန်လုံးအကုန်လုံးဘယ်လည်းမြေဘယ်ရာမှသိเสียမရှိဘူးဘယ်ပြည်သူပိုင်မှလှုပ်เสียမရှိဘူးဒီအသွားနဲ့ဒီဒီသူတော်ကောင်းကသွားနဲ့သွားလိုက်လို့ရှိရင်ဖြင့်တို့နိုင်ငံရေးပြဿနာဟာသိရှင်းတာပဲလို့ဘုန်းကြီးတွေးမိတယ်ဒီလိုသာသွားနေတာပဲဟိုတုန်းက ဟိုလွန်ခဲ့တဲ့ဘုန်းကြီးတို့ဘိုးဘေဘီအဲ့လိုအချိန်တုန်းကဘေဘီဒီလိုအချိန်တုန်းကဒီလိုသွားနေတာပဲဘာမှရှုပ်ရှုပ်ထွေးထွေးပြဿနာမရှိဘူးတကယ်အဲဆရာသမားကဆရာသမားအနေနဲ့ဥစ္စာရှင်ကဥစ္စာရှင်အနေနဲ့ဥစ္စာမရှိတဲ့သူကလည်းမိကိုအားထားပြီးတော့နေရသည့်အတွက်ကျင်နာလို့ဒီတော့ဘုန်းကြီးကဒီတဲ့ဘာပြဿနာဝင်လာတုံးလို့ဆိုတော့တော့ဘုန်းကြီးတွေကဆင်းရဲသားတွေလယ်သမားတွေ အလုတ်သမားတွေလှူလှူလှူလှူဆိုတာတို့မတရားဘူးဘုန်းကြီးကဒီပြဿနာဘုန်းကြီးပဲရောက်လာဘာတဲ့လှူလှူလှူလှူဘယ်တော့မှဒီလိုလှူလှူလှူလှူဆိုပြီးတော့သားတယောက်ရှင်ပြုလိုက်တယ်ဆိုလို့ရှိရင်မန္တကနာကြီးကဘယ်လောက်ကျွေးရမွေရတာကဘယ်လောက်ဘုန်းကြီးတွေလှူရတာကဘယ်လောက်နဲ့စရင်ချလိုက်တာတခါတည်းကျွေးတင်ကြံရတာပဲပြီးတော့တို့ဘုန်းကြီးတွေကလည်းဒီပြဿနာတွေဝင်ရှင်းစရာလို့ လှူလှူမဟုတ်ရဘူးသူတို့ဆင်းရဲတယ်တို့ရွာသူရွာသားတွေဆင်းရဲတယ်သူဆုံးမလေးရရင်တော်ပြီကြောင်ကြီးကန်ကြီးဆောက်ဖို့မလိုပါဘူးတို့ခရွက်တဲနဲ့လည်းနေလို့ဖြစ်တာပဲတက်ကဲကြောင်နဲ့လည်းနေလို့ဖြစ်တာပဲဝကကြောင်နဲ့လည်းတို့နေလို့ဖြစ်တာပဲရတူရွာသားတွေချမ်းချမ်းသာသာနဲ့ဝန်စားစပါးပြည့်ပြည့်စုံစုံနဲ့လှဲနဲ့နွားနဲ့တလို့နေနိုင်ဖို့အရေးကြီးတယ်တလို့နေနိုင်လို့ပိုးရှမ်းတော့လှူကြပေါ့တခါတုန်းက ဒီဝေတာလီပြည်နယ်မှာနတ်မောခေါင်းပါပြီးတော့နေတော့မြတ်စွာဘုရားရှင်ကိုရောမြတ်ကဒေသစာရီကြွတော်မူတယ်။တိဋ္ဌိတွေကအခွင့်ရပြီ ဆိုပြီးတော့ရှင်ဂေါရမဟာဆင်းရဲသူဆင်းရဲသားတနာတယ်တနာတယ်လို့လဲဆိုသေးရဲ့။ယခုအစာရေစာနတ်မောခေါင်းပါရှားပါနေတဲ့အခါမှာသင်္ကန်း900နဲ့လျှောက်ပြီးတော့လဲပြီးအဲဆင်းရဲသူဆင်းရဲသားတွေရဲ့အဲချွေးနေစာတွေကိုစားတယ်။ ဘယ်မှာတဏှာကရုဏာမေတ္တာကရုဏာကြီးမလဲလို့ဖះကိုဆွဆွဲကြတော့ဖះရှင်ကိုတော်မြတ်ကငါဖះကဘာပေါင်းများစွာပြန်ပြီးတော့ကြည့်တဲ့အခါမှာစာဥစာပြချက်ထားတဲ့သမင်းတဲ့ကစာဥစာပြလှူလို့မွဲသွားတာတရားမှမတွေ့ဘူးတဲ့ဘုန်းကြီးကသဘောကျလိုက်တာလေရပ်သူရွာသားတွေကလေ ချက်တာတဲ့ထမင်းတဲ့ကထမင်းပေါင်းသားလေးခုပြီးတော့တန်ဃာတော်တွေလောင်းလို့တော့တယောက်မှမမွဲပါဘူးအဲဟုတ်ကဲ့ကိုနဲ့မတန်ပဲနဲ့အလှကြီးပေသားကြီးရှင်းပြကြောင်းကြီးကဆောက်ဆိုရင်တော့မွဲမှာပဲတန်တဲ့သူကတလောက်မက အလုတ်လုံနေတော့လဲမမွဲပါဘူးဒါကြောင့်ဒီပြဿနာဟာလေဒီသူတော်ကောင်းလက္ခဏာနဲ့ရှင်းလို့ရှိရင်တို့ဗမာနိုင်ငံဟာအတော်ကြီးရှင်းနိုင်စရာရှိရဲ့သားနဲ့ တလောမရှင်းလို့မို့ပြဿနာတွေရှုပ်ထွေးပြီးတော့ဘာကိုပြည်သူပိုင်းလုပ်မယ်လဲမြေတွေကိုသိမ့်မယ်ပဲဆက်ယုံကြည်ကိုအစိုးရပိုင်းလုပ်မယ်ဘာပဲစသည်အဖြစ်အဲ့လိုပြဿနာတွေရှုပ်ထွေးကုန်တာပဲယခုသူတော်ကောင်းလက္ခဏာနဲ့ဆိုလို့ရှိရင်ဒုက္ခသာမိမိမျက်မှောက်ဒုက္ခရောက်သဖြင့်ပန်းတောင်မဲ့မှုဆင်းရဲသူဤကိစ္စံစားပေါင်းနေရဲ့ဆေးဝါးပဲလေလူကြွေသမှုကိစ္စစုကို အဲ့ဒါလို့သာပြုစုပေးလို့ရှိရင်အထက်လူကညာတာအောက်လူတွေကကတင်ညုတကတဝေရီကျေစုသိနှစ်ဖက်စလုံးလည်းဖြစ်မှာနော်ဒါလို့ဆိုရင်သူတော်ကောင်းနိုင်ငံကြီးဖြစ်ပြီးတော့ဒီနိုင်ငံဟာတာယာဝပြောဖို့ရန်အင်မတန်မှလွယ်ကူတယ်ကဲဒီတော့ကဘုန်းကြီးတို့နိုင်ငံကြီးကိုသာထားပြီးတော့ကိုရေးကိုရာနဲ့ကြည့်လို့ရှင်ဒီလမ်းမသွားလို့မဖြစ်ဘူးဆိုတော့ဆရာသမားလို့ပြီးတော့ယဟန်သင်္ကာဆရာတော်ကြီးသမတော်ကြီးက တကယ်ဟင်းတွေပါလေကောင်းကောင်းမွန်းမွန်းနဲ့နေရာထိုင်ခင်းတွေကောင်းကောင်းမွန်းမွန်းနဲ့နေလို့တပည့်တပန်းပရိသတ်တွေကြတော့ဆင်းရဲရဲနဲ့ကြည်လို့သူတို့ဆင်းရဲတာကိုကရုမဆိုင်လို့တလို့ဆိုရင်ဒီပြဿနာဟာချုပ်ထွေးနေမှာပဲတပည့်တပန်းကလည်းဆရာသမားကိုမယိုသေးနိုင်ဘူးကတင်ညုတကတဝေဒီမဖြစ်နိုင်ဘူးဆရာသမားတွေကလည်းမေတ္တာကရုဏာနဲ့ဒုက္ခရောက်နေတာကိုမကူညီနိုင်ဘူးတလို့ဆိုရင်ဒီပြဿနာဟာပြဲပြီးတော့ သူတော်ကောင်းလက္ခဏာဆရာမှလည်းပြက်တတိမှလည်းပြက်ပြီးတကလားအပြက်လောကကြီးဖြစ်မှာပဲဒါကြောင့်မြတ်စွာဘုရားရဲ့တရားတော်ဟာလေလောကီကြီးပွားရေးမှာလည်းဖြည့်ရှင်းလို့ရသံ္ဗရာကြီးပွားရေးမှာလည်းပိတ်ဖြည့်ရှင်းလို့ရတယ်ဒါကြောင့်ဒီတရားကိုသူတော်ကောင်းလက္ခဏာနဲ့ကြည်ပြီးတော့ဒီသူတော်ကောင်းဖြစ်အောင်ဟာဘသူဖြစ်ဖြစ်ကြိုးစားတိုက်တယ်လို့ယောတိရောငကောမူလာတခန့်ရသဖြင့် ဘဝနောင်နှောင်ကောင်းတဲ့ကောင်းကိုလမ်းကြောင်းတည်တွင်အကျင်ပညာအရှင်သည်ဝေစင်စေဧကအမှန်စိတ်ဓာရုပ်ဖြောင်းသောအပြင်ကတိညူသူတော်ဘာတို့ပြုထားအဖူးမြတ်ယေရှုကို အထုရှိသည်၍သိလေရှိသည်၎င်းကတဝေဒီသူများပြုအားကျေးဇူးရကိုတတ်သည်၍မှတ်သည်၍ဆက်လေရှိသည်၎င်းကလျာဏမိတ်တော် မိကောင်းဖာကောင်းဆရာကောင်းနဲ့ဖော်ပေါင်းအတ္တိမိကောင်းရှိသည်၎င်းမိကောင်းဆွေကောင်းဆိုတဲ့ဥစ္စာတစ်ခါတစ်ခါသိအဆင့်တန်းမြင့်ပြီးတော့တက်သွားတာပဲဆိုတော့လူတယောက်ကနည်းနည်းဆင်းရဲပစ္စည်းရှိတဲ့လူကကြီးစုဆောင်ရှောက်မရလိုက်တယ်တစ်ခါတက်သွားတာအဲလူတယောက်ကလည်းစားရတော့ရေးမှာအင်မတန်ခဲရင်နေတယ်တယောက်ကနေပြီးတကလားအရင်ဒီထုတ်ပေးလိုက်တယ်တခါတည်းတက်သွားပြည်စုံသွားတာပဲကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့် ထော်ပေါင်းအတိမိကောင်းရှိသည်၎င်းတခါတော့ကအရှင်အာနန္ဒာစဉ်းစားတယ်မြတ်စွာဘုရားကျေးဇူးတင်လွန်းလို့ဩမိကောင်းဆွေကောင်းအဖော်ကောင်းဆိုတာသိအရေးကြီးတာပဲဒီသူတော်ကောင်းကျင့်တဲ့အကျင့်နေရာမှာပဲတို့မက်ဖို့ရဖို့ကျင့်တဲ့နေရာမှာပဲသူတော်ကောင်းဖြစ်တဲ့မြတ်စွာဘုရားကြောင့်တဝက်တော်တခါတည်းကျင့်ခြင်းကိစ္စပြီးသွားတာပဲ တဝက်သာကိုကကြိုးစားဖို့လိုတော့တယ်တဝက်ကတော့တကယ်တည်းမြတ်စွာဘုရားရဲ့အညွန်ပြနဲ့ပဲပြီးသွားတာပဲသိကျေးဇူးတင်စရာကောင်းတာပဲမိကောင်းဆွေကောင်းများအဲကျေးဇူးတင်စရာကောင်းတယ်လို့ရှင်အာနန္ဒကစဉ်းစားပြီးတော့ဟုတ်လားပြီငါစဉ်းစားချက်ဟာမှန်လှပြီဆိုပြီးတော့မြတ်စွာဘုရားသွားလျှောက်တယ်ကိုမြတ်စွာဘုရားဒီသူတော်ကောင်းအကျင့်ဗြဟ္မစရိယအကျင့်ဟာ ကလျာဏမိတ်တာအတွက်မိတ်ကောင်းဆွေကောင်းအတွက်တဝက်တော့ပြီးသွားတာပဲဘုရားတဝက်ရပြီးသားဖြစ်သွားတာပဲဘုရားလို့လျှောက်တော့အာနန္ဒဒါလို့မပြောနဲ့ဒါလို့မယူဆနဲ့ကလျာဏမိတ်တာအတွက်ကောင်းသောအကျင့်ကျင့်တဲ့နေရာမှာအကုန်လုံးပြီးတယ်တဝက်မကဘူးအာနန္ဒစဉ်းစားစမ်းငါဖရာတိဟုသောကလျာဏမိတ်တာမိတ်ကောင်းဆွေကောင်းနဲ့တွေ့ကြရလို့ တသံဗရာလုံးတအိုတဲ့အိုနေမဲ့တတ္တဝါအများကြီးဟာအိုခြင်းဒုက္ခမှလွတ်ကြရတယ်မဟုတ်လားငါဘုရားတည်ဟူသောကလျာဏမိတ်တာနဲ့တွေ့ကြရလို့တတံရာလုံးတဏှာရဲနာတပေရဲသေနေကြရမယ်တတ္တဝါတွေနာခြင်းသေခြင်းဒုက္ခမှလွတ်ကြရတယ်မဟုတ်လားဒါကြောင့်မြတ်သောခြင်းကိုကျင့်တဲ့နေရာမှာကလျာဏမိတ်တာအတွက်တဝက်လုံးမဆုံးဖြတ်နဲ့အကုန်လုံးလို့ဆုံးဖြတ်လို့ဘုရားရှင်ကမိန့်တော်မူတယ်အဲ့ဒါလေး ရုံမြန်ပြန်ကြည့်ဖယားရှင်သာမရှိလို့ရှိရင်ဖယားရှင်သာမပွင့်လို့ရှိရင်အဲ့ဒီဗြဟ္မစရိယတခုမှကောင်းတဲ့အကျင့်ကျင့်နိုင်မှာမဟုတ်ဘူးမြတ်တော်ဟောမေဖို့နိဗ္ဗာန်အကျင့်မျိုးကိုတခုမှကျင့်နိုင်မှာမဟုတ်ဘူးဖယားပွင့်လာလို့မို့တချို့မေဖို့နိဗ္ဗာန်နေရကြလို့ဩနာပေရဒုက္ခဘေးမှာလွတ်ကြတာဖြစ်တော့မြတ်စွာဘုရားအတွက်အကုန်လုံးအကျိုးတွေရတယ်လို့ဆိုရမယ်တဲ့ပြီးတော့မြတ်စွာဘုရားတို့ကလျာဏမိတ်တာကောင်းလိုက်တာခုဘုန်းကြီးတရားဟောတယ် စိတ်ပါလက်ပါဟောတယ်အာရပါရဟောတယ်စေတနာနဲ့ဟောတယ်ယောသားဖြောင်းမရမယ်လို့ကိုကိုကိုဟောရင်ဟောရင်ဆုံးမသွားတယ်အဲ့ဒါလေဘု து ကြောင့်ဖရာကြောင့်ဖရာကြောင့်ဖရာရှင်ကိုရောမြတ်ပြုတော်ကလျာဏမိတ်တာကိုဓာတ်ရိုက်မဖူးလိုက်ရပေမဲ့လို့ဖရာရှင်ရဲ့တရားတော်တွေနဲ့တကွဆက်သွယ်ပြီးတော့သိရလို့အဲ့ဒီကလျာဏမိတ်တာကြောင့်ကိုင်းဘလောက်မြန်တဲ့ဘုန်းကြီးတို့တက်ခံဟာတက်သွားလဲယခုအဲယဟန်ဒဂါယဟမတွေရဲ့တက်ခံဘလောက်တက်သွားတယ်လဲအဲယခု အဲမိမိတို့ဆိုင်ရာမှာကုသိုလ်ကောင်းမှုတွေပြုပြီးတော့နေကြတဲ့တရားဓမ္မတွေမှာမြတ်စွာဘုရားတည်သောကလျာဏမိတ်တာသူတော်ကောင်းကြီးနဲ့တွေ့ရလို့မို့သူတော်ကောင်းကြီးကြားလိုက်ရလို့မို့အဲတဆင်စကားကြားလိုက်ရလို့မို့သူတော်ကောင်းကြီးရဲ့တရားတွေကသိရလို့မို့ဘယ်လောက်များမိမိတို့တက်ခံတက်သွားသလဲဒါကြောင့်ကလျာဏမိတ်တာအတွက်သူတော်ကောင်းတရားတက်ခံတက်တယ်ဆိုတဲ့ဥစ္စာဟာတဝက်မကပါဘူးအကုန်လုံးတက်တယ်လို့ဆိုရမယ်တဲ့ ကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်အဲ့ဒီရလေလေအမိမကောင်းအဖမကောင်းဆရာမကောင်းတဲ့သူတွေတိုးတက်ရမယ့်ဥစ္စာမတိုးတက်ဖဲနဲ့အောက်ကြပြီးတော့ဓာတ်ပြက်တွေတွေ့တာထောက်လို့ရှိရင်မိကောင်းဖကောင်းနဲ့တွေ့ရတာတဲဝမ်းမြောက်ဆရာကောင်းဆရာကောင်းတမကောင်းနဲ့တွေ့ရတာတဲဝမ်းသာဆရာကောင်းနဲ့တဲကျေးဇူးတင်ဆရာကောင်းနဲ့ကလျာဏမိတ်တော်မိကောင်းဖကောင်းဆရာကောင်းနဲ့ ခေါ်ပေါင်းအတိမိတ်ကောင်းရှိသည်ဟုတ်တော်ဟာဖြစ်ပေဒုက္ခသာမိမိမြေမောက်ဒုက္ခရောက်သည်ဖြင့်ပန်းတောင်မဲ့မူဆင်းရဲသူဤကိစ္စံစားတော့နေရဲ့စေဝပေးလျက်လှုပ်ကြွေးသမှုကိစ္စစုကိုတက္ကိစ္စံကရောတိကိုရင်းသာနာတနာညာပေများစွာ ပုံသေးပြုစုတတ်ပေ၏ဘုန်းကြီးကလေအဲဒါနဲ့စပြီးတော့အလေအထလည်းရှိတယ်အဲဝါဒနာဓာတ်ခံပါတာကိုလည်းဘုန်းကြီးကကိုကိုကိုကို အားရ တခါတော့ကဘုန်းကြီးကဟိုခန့်ငယ်ငယ်ဥပဇင်းဘဝဟိုမြောက်ဘက်ကန္တာယုံကတောင်ဘက်သီလရင်6နေ့စီဆွန်းစမယ်လို့သင်္ကန်းကလေးယုံပြီးတော့မှုမှုမွားမွားအာယုံတဲ့ตาตาမလင်းတလင်းကလေးလာတက္ကမကြီးတယောက်ကဈေးနံဟိုမိုးစာဈေးတို့ဘာလို့သွားရောက်မယ်လို့ ਨੇ သူရဲ့ဈေးတောင်းကြီးကို ဟိုကြမ်းပြင်ကလေးပေါ်ချလို့သူကမရွက်နိုင်အဲမမနိုင်ဘူးဒီအကောင်းပေါ်ရောက်အောင် မမနိုင်ဘူးသူဟိုကြည့်ဒီကြည့်ကြည့်နေတယ်သူပင့်ပေးမဲ့သူကိုဘုန်းကြီးလည်းနဲ့နဲ့ရိပ်မိတယ်ဓမ္မကြီးတော့ဈေးတောင်ပင့်ပေးမဲ့သူမရှိလို့သူကြည့်နေတာပဲငါအနာရောက်သည့်တိုင်အောင်တောင်းဈေးတောင်ပင့်ပေးမဲ့သူမရှိရင်တော့ငါတော့သွားပင့်ပေးမှာပဲလို့စိတ်ကဒီလိုအောက်မဲ့ပြီးတော့ကိုညလည်းခတ်တုတ်တုတ်ကလေးခဝေးဝေးကပဲလာခဲ့ ဖိုးသူတော်လေးတယောက်ကရှေ့ကတော့ဥသူတော်ခဏလာစားမှာဆိုတော့ဖိုးသူတော်ကမကြားလို့လားမပင့်ကျင်လို့လားမသိဘူးသူကလည်းလွန်သွားတယ်ဘုညာတာပင့်ကျင်သေးတယ်နောက်တော့ကံအားလျော်စွာတပြင်လူတယောက်ကလာလို့လူတယောက်ကပင့်ပေးသွားတယ်အဲပင့်ပေးမယ်လို့လုံတော့ဘုန်းကြီးကအနာရောက်လို့သူ့စီခတ်ရှေးရှုသွားတာမြင်တော့အာအရှင်မြတ်ဒီရပြီရပြီရပြီနဲ့သူကလည်းဝန်းသာအာရလက္ခဏာနဲ့သူ့ဘာရဲ့ပြောသွားတယ်စိတ်ထဲကဒီဒုက္ခရောက်တဲ့သူကိုကူညီရတာ မိထမှာသင်္ဘောမှာလမ်းမှာသိကောင်းတာပဲလို့အဲ့လိုစိတ်ထဲကလေဟိုတတိရရနေတယ်ဒုက္ခသာမိမိမြေပေါက်ဒုက္ခရောက်တဲ့ပြင်ပန်းတောက်မဲ့မှုဆင်းရဲသူဤကိစ္စံစသောနေရေးဆေဝါပေးလျက်လှုပ်ကြွေးသမှုကိစ္စစုကိုတက္ကိသံကရောတိကိုချင်းသာနာတနာညာ၍များစွာ ပုံသေးပြုစုတတ်ပေ၏ဒါအလေးထားရစီရတယ်ခု ဒီဘုန်းကြီးတို့ခုကိစ္စလေးတစ်ခုပဲစဉ်းစားကြည့်စမ်းဒီတကန့်တကန့်တကန့်တကန့်ဟာတဲတတိထားကြတွေကောင်းတယ်ဆရာဝန်ကဆရာတော်ကြီးတွေသွားပြီးတော့ပင့်တချို့ဆရာတော်ကြီးများဆရာဝန်ကဆေးကုထားအသက်တော်ရွယ်တော်ကကြီးလာပြီ80တို့ဘလောက်တို့ရောက်နေပြီတဲတောင်းမှဟိုနာဒီနာမသွားကြင်ဆရာဝန်ကသွားပင့်တယ်ဆိုရင်ပဲဟာလက်ရတာပေါ့ ဟုတ်မဲအလို့အိမ်မဲလို့တော်တော်တဲ့ကလေးအဲအထအကြွလေးအလိုက်ရတာပေါ့အဲ့ဒီမလိုက်ဘူးဆိုတဲ့ဥစ္စာစကားကိုမပြောရက်ဘူးလိုက်ရတာပေါ့ဒီကသာဆရာဝန်ကသာအလိုက်သိဆိုနေအာဆရာတော်ဘုရားရောကိုကိုစားတဲ့တော်မူပါဘုရားကျင့်တတ်ပါတယ်ဘုရားနဲ့ရှောက်လို့သာဟိုကပြင်လိုက်မသားတကယ်ကဲပဲတင်လားဘယ်လောက်များကျေးဇူးသိနေကြတော့အဲကျေးဇူးဟာဘယ်လောက်တန်ဖိုးရှိတဲ့တုံးဆိုတဲ့ဥစ္စာ သူတော်ကောင်းတွေနဲ့ကြတော့ဒါအမတန်တန်မိုးထကြတယ်တောင်ကျေးဇူးသိလို့လေဟောနတ်ဖန်ငါဆိုတကယ်ဆရာတော်ကြီးတွေတော်တော်တန်တန်မလိုက်ခြင်းဘူးဘာဘူးဆိုတဲ့ဆရာတော်ကြီးတွေလိုက်မယ်အဲတချို့တကယ်ဘယ်ချင်းကြလာခဲ့မင်းနဲ့အဲ့တော့လောကကြီးကလေသူတော်ကောင်းနယ်ထဲမှာဆိုလို့ရှိရင်မေတ္တာရောကရုဏာရောမုဒိတာရောဗြဟ္မစိုတရားတွေဟာလေအပြေးလွယ်လွယ်ကူကူရကြတယ် တထာဝီတံပုဂ္ဂလောကုံအင်းစုံလင်းစုံလင်းပေသည့်ပညာရှိအပေါင်းသူတို့ပညာရှိအပေါင်းသူတော်ကောင်းကိုတပုရိတံဘဝနောင်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင် သူတော်စင်ဟု၍ဒီနောက်လာမဲ့ဘဝဟာဖြစ်ရအောင်မှာဒါလေးမြန်ပို့ဝဆဆာနဲ့မိမိရောရောနဲ့ဘာလို့နေချင်းဘာလို့နေတတ်ကြတယ်လဲခုဘဝလဲငါပဲနောက်လာမဲ့ဘဝလဲငါပဲပရိနိဗ္ဗာန်ဆံရမဲ့ဘဝလဲငါပဲ ပရိနိဗ္ဗာန်စံသွားတော့မှယုံနံခသိမ့်တွေချုပ်ငိမ့်ပြီးတော့ငါပြောက်သွားတယ်သဗ္ဗရိတံဘဝနောင်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင်သူတော်စင်ဟူ၍ဝတ္တန်ဒီဘယသာသာပုဂ္ဂိုလ်များကလေးစားကြည်ပြုချီးမွမ်းတော်မူကြလေကုန်တည်းဒါကြောင့်ဒီသူတော်ကောင်းတာ ခုဒီမှာလာတဲ့တရားနာတဲ့သူတွေကတော့သူတော်ကောင်းကြီးပါပဲဆိုကြပါဆိုရဲ့အဲ့ဒီသူတော်ကောင်းအဆင့်မှာသာတစ်နံပါတ်အဆင့်တည်းမှာလားနှစ်နံပါတ်အဆင့်တည်းမှာလားဘယ်နေရာကြတော့ငါကနဲ့နဲ့ကလေးတွန့်သေးတယ်အဲ့တော့စသည်အပြင်ရွေးချယ်ပြီးတော့ငါတော့အဲတစ်နံပါတ်သူတော်ကောင်းအစစ်ဖြစ်ပြီးတော့ဖျားချီးမွမ်းတဲ့သူတော်ကောင်းစစ်စစ်နဲ့မဲ့ဖို့နိဗ္ဗာန်ကိုကာပြီးတော့နေတဲ့ဓာတ်တွေပါသွားအောင် ကြိုးစားမယ်လို့အဲ့လိုဘုန်းကြီးကဖြစ်စေခြင်းတယ်ယောတိရောငကောမူလတခံရသဖြင့်ဘဝနောင်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်တွင်အကျဉ်းပင်ရရှင်သည်ဝေစင်စေဧကံအမှန်စိတ်ဓာတ်ရိုးဖြောင်းသောအပြင်ကတင်ညူသူတစ်ပါးတို့ပြုထားအပူမြတ်ကျေးဇူးကိုအတုရှိသည်ပဲသိလေရှိသည်၎င်းကတဝေဒီသူများပြုအားကျေးဇူးရကိုတတ်သည်မှတ်သည်ဆက်လေရှိသည်၎င်း ကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖော်ပေါင်းအတီမိကောင်းရှိသည်၎င်းတန်လာပါတိထိုမိကောင်းလေအသေးဆွေများအမြဲမပြာစီကလေရှိသည်၎င်းဟုတ်တော်ဖြစ်၍ဒုက္ခသာမိမိမြေမောက်ဒုက္ခရောက်သည်ဖြင့်ပန်းတောင်မဲ့မူဆင်းရဲသူဤကိစ္စံစားတော်နေ၏စေဝါပေလျက်လှုပ်ကြွတမှုကိစ္စစုကို သက္ကိသံကရောတိကိုချင်းသာနာတနာညာ၍မြတ်စွာဘုံသေးပြုစုတတ်ပေ၏တထာဝိဒံသောကလောကုံအင်းဆုံးလင်းပေသည့်ပညာရှိအပေါင်းသူတော်ကောင်းကိုလို့ဘာကုံနေတုံးသူများကျေးဇူးကိုသိတယ်သူများကျေးဇူးကိုစွန့်နိုင်လို့ရှိရင်ဆတ်တယ်ဆရာကောင်းတမကောင်းမိကောင်းဆွေကောင်းမိကောင်းဖာကောင်းရှိတယ်အဲ့ဒီအကောင်းတွေကိုလည်းလေးလေးနက်နက်စီကတ်တယ် ဆင်းရဲတဲ့သူကိုမျက်မှောက်တွေ့လာလို့ရှိရင်ကိုကကျွမ်းနိုင်သမျှအကူအညီပေးတယ်ဟောဒီကိုရင်ကငါပါပဲတထဝီတံဘောဂလောဂုံအင်းစုံလင်ပေသည့်ပညာရှိကိုသဗ္ဗူရိတံဘဝနောက်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင်သူတော်စင်ဟူ၍ဟိုဘုန်းကြီးခန့်ငယ်ငယ်တုန်းကစဉ်းစားတာတခုရှိတယ်အဲဒီဒီဘုန်းကြီးဘဝနဲ့လူဘဝကို မကြာခဏဟိုနီးနဲ့စဉ်းစားဒီနီးနဲ့စဉ်းစား အဲ့ဒီစဉ်းစားတဲ့တက်ကတဏှိစဉ်းစားတာကိုမကြခင်ကမှပေါ်လာတယ်ဟိုရှေ့တုန်းကဓေပြင်းကြီးနဲ့စဉ်းစားတာတွေသာပေါ်တယ်တဏှိစဉ်းစားတာကသိမကြခင်တုန်းကမှပေါ်တယ်ဘာစဉ်းစားခဲ့မိသလဲလို့ဆိုတော့အဲငါဟာအဲသာသနာပေါက်မှနေရကောင်းမလားလူပေါက်မှနေရကောင်းမလားဘယ်လိုအနေနဲ့နေမလဲလို့စဉ်းစားတော့ကဘာတစ်ခုပေါ်လာတော့လို့ဆိုတော့အဖြေကလေကုသိုလ်များများရတဲ့ဘဝကိုငါနေမယ်ဆိုပါတော့ အကယ်၍များတထေးကြီးဖြစ်ပြီးတော့အဲသို့မဟုတ်ရှင်ဘရင်ကြီးတွေပါတွေဖြစ်ပြီးတော့လှူနိုင်တယ်ပေးနိုင်တယ်ကန့်နိုင်တယ်စောင့်ရှောက်နိုင်တယ်ဆိုရင်လူပုံနေမယ်ဟာဒါလို့မှမဟုတ်ဘူးအဲယဟန်ဘဝနေမှအဲပေးကန့်နိုင်တယ်ပို့ချနိုင်တယ်ဟောပြောနိုင်တယ်အဲကုသိုလ်တွေအများကြီးရမယ်ဆိုလို့ရှိရင်ယဟန်ဘဝနေမယ်အဲ့ဒါလို့ကုသိုလ်မရဘူးဆိုလို့ရှိရင်နှစ်ဘဝစလုံးငါမတိုက်ပါဘူး ကုသိုလ်ပူရတဲ့ဘဝဟာငန်နေဖို့ဘဝပါပဲလို့အဲ့ဒီတုန်းကအကယ်၍များပေါ့လေပေးလို့ကမ်းလို့မကုံနိုင်လောက်အောင် ပေါ်နေတယ်ဆိုလို့ရှိရင်မကုံနိုင်ဆိုတာငကိုရှိကမကုံနိုင်ဘူးမဟုတ်ပေမဲ့လို့မိမိရဲ့အလောက်ကိုင်းနဲ့မကုံနိုင်လောက်အောင်ကိုပေါ်တယ်ဆိုလို့ရှိရင်အမှားမှနေတိုင်းပေးပြီးတော့ပျော်ပျော်ကြီးအဲ့ဒါလိုလည်းနေမှာပဲအဲအဲ့ဒါလိုမဟုတ်လို့ရှိရင်လည်းပဲယခုဘဝမျိုးနဲ့အာပေးကမ်းလို့ပို့ချလို့ဟောပြောလို့ရေးသားလို့ ဒီလိုနေရလည်းပဲဘုန်းကြီးငယ်ငယ်တုန်းကတည်းကအဲဒီတော်တော်ကလေးကုသိုလ်များများရတဲ့ဘဝကို နေမယ်လို့ဆုံးဖြတ်ခဲ့ဘူးတဲ့တစ်ချိန်ရှိတယ်အဲ့ဒါမေ့နေတဲ့ဥစ္စာမကြခင်ကမှပြန်ပေါ်လာလို့ဒါလည်းငါစဉ်းစားချက်ဟာပြန်ပြီးတော့စဉ်းစားရမှာပဲလို့အဲ့လိုသဘောရတယ်ဒါကြောင့်အလုံးပုဂ္ဂိုလ်တွေလေယခုဟောလူတွေလူဘက်ကနေပြီးတကလားလူကုသိုလ်တွေအများကြီးပြုကြအဲတကာဘက်ကနေပြီးတကလားတကာကုသိုလ်တွေအများကြီးပြုကြသာသနာကိုအများကြီးပြုကြ မရှိဆင်းရဲတဲ့သူတွေကိုကိုယ့်အောက်ကအဲရှိတဲ့ပုံကိုယ်တွေကိုညှားကြဒါလို့ဆိုရင်ပဲဘဝနှောက်နှောက်မှာကောင်းတဲ့ကောင်းဖို့ရန်လမ်းကြောင်းတည်ထွင်တာပေါ့လို့တထာဝိတံသောကလောဂုံအင်းစုံလင်းပေသည့်ပညာရှိကိုသပုရိတံဘဝနောက်နှောင်းကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင်သူတော်စင်ဟု၍ဝတ္တန်ဒီဘုရားသာသာပုဂ္ဂိုလ်များကလေးစားကြည်ပြုချီးမွမ်းတော်မူကြလေကုန်တည်း ပြီးတော့တရားဆိုတဲ့ဥစ္စာလေဘုန်းကြီးကဒီကိုလက်လှမ်းမိတဲ့တရားကိုဟောပေးရင်လိုက်တာသဘောကျတယ်ဟိုနာပြီးတော့လက်လှမ်းလဲမိရဲ့တန်းနဲ့မလိုက်ဘူးဆိုလို့ရှိရင်ဒီသူတော်ကောင်းလက္ခဏာအလိုလိုချွတ်ယွန့်ပါတယ်ဒီကိုကိုယ်တိုင်ကမလိုက်ကိုမလိုက်နိုင်တော့အောင်မြင့်နေတဲ့တရားမို့လို့မလိုက်ဘူးဆိုရင်တော့ဒါကတော့အပြစ်မပြောတာပါဘူး ယခုဘုန်းကြီးပြောတဲ့တရားကမလိုက်နိုင်တဲ့တရားမဟုတ်ဘူးလိုက်နိုင်တဲ့တရားအဲ့ဒီလိုက်နိုင်တဲ့တရားကိုပြောပါရက်ကနဲ့မလိုက်ဘူးဆိုလို့ရှိရင်ဒီအင်္ဂါနဲ့ချွတ်ယွင်းပြီးတော့သွားလို့အလိုလိုကိုယ့်ကိုယ်ကိုအထင်သေးစရာဖြစ်ပြီးတော့သေကံนี่ကြတော့အမတန်ကြောက်ကြောက်လန့်လန့်ဖြစ်ပါလိမ့်မယ်မိမိလိုက်နိုင်လောက်တဲ့တရားကိုဟောတဲ့ဥစ္စာကိုနေရာတိုင်းမှာသူ့အဆင့်အတန်းနဲ့ကြည်ပြီးတော့လိုက်လိုက်လိုက်လိုက်လိုက်လိုက်သွားတယ်ဆိုလို့ရှိရင်ငါဟာသူတော်ကောင်းပဲဟိုဘဝမှာတတဲ့မြင့်မှာပဲလို့အဲ့လိုစိတ်တက်ကဆုံးဖြတ်ချက်ချနိုင်တာဖြစ်တော့ သေရမှလည်းမကြောက်ပါဘူးအဲ့ဒါကြောင့်မိမိတို့ဟာဘဝတန္တရာမှာအဲဒီနိဗ္ဗာန်မျက်မှောက်မပြုတ်နိုင်သရွေ့သွားရအောင်မှာဖြစ်တော့ယခုနဲ့ကသူတော်ကောင်းစစ်စစ်ဖြစ်အောင်ဟာလေဒါနကိုပြုတော့လဲရိုးရိုးသားသားဖြောင်းမြောင်မှတ်မှပြုကြငါးပါးသီလကစပြီးတော့သီလကိုလည်းပဲစွန့်နိုင်သမျှထိမ့်ကြသိမ့်ကြခုခေယဘာဝနာကိုလည်းပဲအားလုံးအဲဟောပြောဆုံးမပြီးတော့နေကြတဲ့ခေတ်ဖြစ်တော့ဘာဝနာလည်းပဲမကြာခဏတတိယလို့ဟုတ်တယ်ဒီခန္ဓာကိုယ်ကြီးကမမြဲဘူးနော် တပြေးပြေးအိုးလာပြီဒီခန္ဓာကိုယ်ကြီးအိုရာဟာဘာလို့အိုးတယ်လဲအိုရာဟာသေဖို့ရန်အိုရာပဲတပြေးပြေးသေမှာပဲအနိစ္စခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးဟာဘလောက်စောင့်ရှောက်စောင့်ရှောက်အိုးအိုးအိုးအိုးပြီးတကလာလာတဲ့ဒုက္ခခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးဟာငါကမအိုးခြင်းပဲနဲ့အိုးနေတဲ့အစိုးမရတဲ့အနှစ်သာရမရှိတဲ့ခန္ဓာကိုယ်ကြီးဒီခန္ဓာကိုယ်ကြီးဟာငါကမသေးခြင်းပဲနဲ့သေအောင်မဲ့ငါအလိုမလိုက်နိုင်တဲ့အနှစ်သာရမရှိတဲ့အနတ္တခန္ဓာကိုယ်ကြီး အဲ့လိုစိတ်တွေကတွဲပြီးတော့ဒီခန္ဓာကိုယ်တွေကအစီအနှစ်ဖြစ်တဲ့ပါရမီတွေကိုငါထုတ်ယူလိုက်မယ်ဒီခန္ဓာကိုယ်တွေကအစီအနှစ်ဖြစ်တဲ့ဝိပဿနာဉာဏ်တွေကိုငါထုတ်ယူလိုက်မယ်ဒီခန္ဓာကိုယ်တွေကဘဝတန်ត្រာမှာအဆုံးသတ်မဲ့မေဖို့နိဗ္ဗာန်ရောက်ကြောင်းအကောင်းဆုံးဖြစ်တဲ့ပါရမီကုသိုလ်တွေကိုငါရအောင်ကြိုးစားလိုက်မယ်အနှစ်သာရမရှိတဲ့ခန္ဓာကိုယ်တွေကအနှစ်သာရရှိတဲ့ပါရမီကုသိုလ်တွေကိုငါထုတ်ရယူလိုက်မယ်ငါရှိတဲ့ဥစ္စာတွေဟာ အဲဘယ်လိုပဲငါကသိမ့်သိမ့်တစ်ပြေးပြေးကုန်ခန်းရမယ်ဥစ္စာတွေအနှစ်သာရမရှိတဲ့ဥစ္စာတွေတဲ့ကအနှစ်သာရရှိတဲ့ပါရမီကုသိုလ်တွေမဲ့ဖို့နိဗ္ဗာန်ရကြောင်းကောင်းမြတ်သောတရားတွေကိုငါအဲထုတ်ယူသောအပြင်လူလိုက်မယ်တန်းလိုက်မယ်ပြေးလိုက်မယ်ကမ်းလိုက်မယ်မရှိစင်းရတဲ့သူတွေညာလာလိုက်မယ်စောင့်ရောက်လိုက်မယ်ငါအနှစ်သာရဖြစ်တဲ့အဲပါရမီတရားတွေကိုအနှစ်မရှိတဲ့ဥစ္စာတွေကထုတ်ယူလိုက်မယ်ဟောတဲစိတ်ထဲကလေ သူတော်ကောင်းလက္ခဏာနဲ့ညီညီစဉ်းစားမယ်ဆိုလို့ရှိရင်အမတန်ကောင်းတဲ့ဝိပဿနာတရားတွေဟာရနေပြီအမြဲမရှိတဲ့ဒီခန္ဓာကိုယ်တည်းကမြဲတဲ့နိဗ္ဗာန်ကိုငါမြန်းမြန်းရအောင်ထုတ်ယူလိုက်မယ်အမြဲမရှိတဲ့ဒီခန္ဓာကိုယ်တည်းကမြဲတဲ့နိဗ္ဗာန်ကိုမြန်းမြန်းရအောင်ငါထုတ်ယူလိုက်မယ်ဆင်းရဲမကင်းတဲ့ယခုပြောရင်ဆိုရင်စဉ်းစားရင်ပဲအိုတဲ့အိုနေတဲ့သေဖို့ရန်ရှေ့ရှုနေတဲ့ဒီဒုက္ခဒုက္ခနာကိုယ်တည်းက ဒုက္ခစစ်ဖြစ်တဲ့နိဗ္ဗာန်ကိုမြန်မြန်ရရအရာကြောင့်ကောင်းမှုပါရမီကိုထုတ်ယူလိုက်မယ်အနှစ်သာရမရှိတဲ့ယခုငါကမအိုခြင်းပဲနဲ့သူကအိုးနေသည့်အတွက်ငါအလိုမလိုက်တဲ့မအိုသင့်ပဲနဲ့အိုနေသည့်အတွက်ကြောင့်မခိုင်မြဲသည့်အတွက်အနတ္တဖြစ်နေတဲ့အထက်ကအနှစ်သာရမရှိနေတဲ့ငါအလိုမလိုက်ပါနိုင်တဲ့ဒီခန္ဓာကိုယ်ထဲကအနှစ်သာရဖြစ်တဲ့ပါရမီ ကုသိုလ်ကောင်းမှုစုကိုထုတ်ယူလိုက်မယ်လို့ အဲ့လိုသူတော်ကောင်းပြီးပြီးဝိပဿနာဉာဏ်နဲ့လေအနိစ္စဒုက္ခအနတ္တဒီခန္ဓာကိုယ်ကြီးကိုတင်ပြီးတကလားဝိပဿနာကောင်းမှုများကြိုးစားပြီးတော့သူတော်ကောင်းစင်စစ်ကိုအခြေခံပြီးတကလားဘဝနောက်နောက်ကောင်းတယ်ကောင်းပြီးတကလားအဆုံးသတ်ယုံနံကိုအဲမိမိမျက်မှောက်ပြုနိုင်အောင်နိဗ္ဗာန်မျက်မှောက်ပြုနိုင်အောင်ယခုနဲ့ကထိတ်တန်းသူတော်ကောင်းဖြစ်အောင်ကိုယ်စီကိုယ်ကကြိုးစားနိုင်ကြစေကုန်တည်းသာသာ